အခန်းကြီး၄အငယ်၁မှ၃မိဖို့၌မိလောင်တကယ်သို့လောင်သောနေ့ရက်ကာလသည် ရောက်လိမ့်မည်မာနကြီးသောသူနှင့်ဒုစရိုက်ကိုပြုသောသူအပေါင်းတို့သည် အမိုက်ချောက်ပြစ်ချလိမ့်မည်သူတို့အရင်အဖျားမျှမကြံကျွင်းစေခြင်းငှာထိုနေ့ရက်သည်လောင်လိမ့်မည်ဟုကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူ၏ ငါ၏နာမတော်ကိုကြောက်ရွံ့သောသင်တို့၌ကား၊တရားတော်နေမင်းသည်အနာပျောက်စေသော အတောင်တို့နှင့်ပေါ်ထွန်းတော်မူမည်။သင်တို့သည်ထွက်သွား၍တင်းကုပ်၌နွားသငယ်ကဲ့သို့ခုန်ကြလိမ့်မည်။မတရားသောသူတို့ကိုလည်းနင်းကြလိမ့်မည်။ထိုသို့ငါစီရင်သောနေ့ရက်၌သူတို့သည်သင်တို့ခြေဘဝါးအောက်၌မြေမှုန့်ကဲ့သို့ဖြစ်ကြလိမ့်မည်ဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏ အငယ်၄မှ6ဤဒေလမျိုးသားအပေါင်းတို့အဖို့ဟောရအရ၌ငါမှားထားသောငါကျွန်မောရှိ၏တရားဒီဟုသော စီရင်ထုံးဖွဲ့တော်မူချက်တို့ကို အောက်မေ့ကြလော့ရှိရှုလော့ဒါဝရဖျားဤကြောက်မဲ့ဖွယ်သောနေ့ရကြီးမရောက်မီပရောဖက်အေလိယကိုတင်တို့ရှိရာသို့ငါစေလွှတ်မည်ငါသည်လာ၍တင်တို့ဤပြည်ကိုကျင့်ချင်းဘေးနှင့်ဓမ္မခတ်မိအကြောင်း ထိုပရောဖက်သည်သားတို့နှင့်အဘတို့ကို၎င်း၊အဘတို့နှင့်သားတို့ကို၎င်းအသင့်အတင့်ဖြစ်စေမည်ဟု မိန့်တော်မူ၏။ဓမ္မဟောင်းကျမ်းတို့တွင် နောက်ဆုံးကျမ်းတည်းဟူသောပရောဖက်မာလခိစီရင်ရေးထားသောအနာဂတ္တိကျမ်းဖြစ်၏။